မင်းကြီးကယခုခေတ်မှာလည်းပဲဒိဋ္ဌာနီယအမြဲပြတ်ရှိမှနေတဲ့ယောဂီဟာကိုယ်ပိုင်ညာနဲ့သဘာဝတရားတွေပေါ့ယုံနာသဘာဝတရားတွေစသည်တည်လာနိုင်ပါလေမရှုလို့မတည်တာပါရှုလို့ရှိရင်တော့တည်လာပါတယ်ဆိုတာပေါ့လေ အဲဒီမှာပဲစကားပြောပြီးတော့အချိန်ရှိသွားတာနဲ့ရက်လျက်ပါလေဒီနေ့ဆက်လက်ပြီးတော့ရှင်းလင်းပါအောင်မယ်ရတယ်။မနေ့ကစကားအစာလေးယူပြီးတော့ဘုရားတို့ဘုရားစာပြီးထဲမှာဖြည့်လာကြည့်တော့ဒီကုလိုယုံနာသင်္ခါရတရားတွေပေါ့ မြင်နိုင်ခဲ့လို့နည်းနည်းတယ်လို့ဆိုပါတယ်မြင်နိုင်ခဲ့လို့နည်းနည်းပြီမယ်လို့အဲ့ဒါတွေဖုံးပြီးတဲ့တရားတွေကိုကိုကလုံငန်းသဘောနဲ့ရှင်းလင်းနိုင်လို့ရှိရင်ပေါ်လွင်ထင်ရှားလာတတ်ပါလေတဲ့ထင်ရှားပေါ်ပေါ်လွင်ကောင်းကောင်းကြီးပေါ်လွင်နိုင်ပါလေတဲ့ဒီလိုဆိုးစကားလေးရှိပါတယ် ဒီလေးအဲ့ဒီစိုးစကားလေးကိုအခြေခံပြီးတော့ဖြစ်ဆွပြီးတော့ရှင်းလင်းတင်ပြပါဦးမယ်ဒီလောက်မြင်နေကြလို့နည်းနည်းတဲ့တရားတွေဖြစ်တယ်ဆိုလို့ရှိရင်တမန်ပုဂ္ဂိုလ်ရဲ့ဉာဏ်မှာကောင်းကောင်းထင်ရှားနိုင်ပါမလားဆိုတာပေါ့လေ ကိုတို့ဟိုတုန်းကလည်းပဲဒီလိုမိကွန်းကြီးရှိခဲ့ပါတယ်ကျန်ကများမှာအဲ့ဒီလိုမိကွန်းတန်တရားရှိလို့မိကွန်းထွက်တဲ့ပုဂ္ဂိုလ်တွေတန်တရားကိရှိအောင်ဆိုပြီးတော့ဗောလေအကြောင်းအဆက်ဆက်နဲ့အကျိုးအဆက်ဆက်ဖြစ်ပုံလေးဖွင့်ဆိုရှင်းလင်းချက်ကတော်တော်မှတ်သားစရာကောင်းပါတယ် အဲ့ဒါလေးတွေနဲ့ဆက်ဆက်ပြီးတော့ရှင်းလင်းပါမယ်ကိုယ်တွေကယုံနာတရားတွေဟာယုတ်တရားလည်းပဲမြင်နိုင်ကြလို့နည်းနည်းတာပါပဲနံတရားလည်းပဲမြင်နိုင်ကြလို့နည်းနည်းတာပါပဲနှမျိုးလုံးနည်းနည်းတဲ့တရားတွေပါနံတရားကအကောင်ထဲယုတ်လို့ရှာလို့မရတော့သူကပို့ပြီးတော့နည်းနည်းတယ်လို့ဆိုရမှာပါပဲ ကံပိရောပိဓမ္မောပฏิဘကဝုဓမ္မေနစုပါကတောဘဝေယဆိုတာပါဒီအစုံမေလေးရှိပါတယ်ကိုယ်တည်းကယုံနာတရားတွေယုံနာဓမ္မတွေဟာတိစီယာယုံနာတရားတွေဟာဘလောက်ပဲနည်းနည်းပြင်မယ်လို့ ပေါ်လွင်ထင်ရှားတတ်ပါတယ်တဲ့ထင်ရှားနိုင်ပါတယ်ယောဂီကြီးဉာဏ်နဲ့လွယ်လွယ်ပဲတွေ့နိုင်ပါတယ်လို့ဒီလိုဆိုလိုပါတယ်ဘယ်လိုဖြစ်မှာတော့လို့ဆိုတော့ပฏิဘက်ကဝိဓမနေနာလို့ဆိုထားပါတယ်စัญญင်ပဲတရားတွေမှုလို့ဖြစ်ရှိလိုက်တဲ့အခါမှာ သူတို့ဝိရှင်လွင့်ရှင်ကိပြောက်သွားတယ်တဲ့စัญญဘတရားတွေကတကယ်အရှိတရားတွေကိုနည်းနည်းလေးတရားတွေကိုဖုံးပြီးတာတော့သူတို့ကိုခွာလိုက်လှန်လိုက်လို့ရှိရင်နည်းနည်းတဲ့တရားပဲဖြစ်စေပေါ်လွင်ထင်ရှားပါတယ်လို့ဒီလိုဆိုပါတယ်ဓမ္မ ပြီးတော့ဆန့်ကျင်ဘက်ဆိုတာကတော့ခြုံပြောလို့ရှိရင်တော့ကိရိတာတရားတွေပါပဲအမှန်တိုင်းမသိတဲ့မောဟခေါ်တဲ့ဝိစာပေါ့လေအမှန်မသိအမှားကြီးလျှောက်သိတာပေါ့လေပြီးတော့ဟိုကလူချင်းတရားလူချင်းလူချင်းနဲ့လောဘတော့ငန်းငန်းတဲ့လူချင်းနဲ့လောဘတော့ ပြီးတော့အတ္တလေးရှိတယ်ဆိုတော့အသက်ကောင်းလေးရှိတယ်ဆိုတော့လွယ်မှားတဲ့အယူဆတော့ဒီပြင်ရှားရှားမကြည်လက်တဲ့ဒေါသတို့ဘာတို့မမနာတို့မနှလုံးဝန်တုံမှုဆိုတာဒါတွေလည်းအကုန်လုံးဒီထဲမှာအကျုံးဝင်သွားတာပါပဲလူရင်းကတော့မတိမှုရဲ့တောင်းတမှုရဲ့ဆွဲလန်းတာယာမှု ထင်မှမှုဒါလိုရင်းမှာပဲဒီရတာအဲ့ဒါဒီဟာနေနေတဲ့တရားမြင်ခြင်းရဲ့မြင်ဖို့ရအတွက်ပေါ့လေရှိကအဟံတားကြီးပဲပိတ်အပိတ်ဆိုအဟံတားကြီးပဲဆက်ကြီးပဲတရားကြီးပဲအဲ့ဒါကိုဖယ်ရှားပြရမှာအဲ့ဒါဖယ်ရှားပြလို့အဲ့ဒါကင်းသွားလို့ရှိရင်ကင်းသလောက်နည်းနည်းပြီမယ်လို့ ပေါ်လွင်ထင်ရှားပါတယ်တိတိတသာကြီးဖြစ်နေပါတယ်အခုကလာတိပ္ပံယောဂီတွေအနေနဲ့ပေါ့လေထင်တာမြင်တာဖြစ်လာနိုင်ပါတယ်လို့ဒီလိုဆိုပါတယ်အဲဒီပฏิပက္ခစိတ်နေပဲတရားတွေကတော့လွယ်လွယ်အများနာလျောင်ပြောလို့ရှိရင်တော့ဒုစရိုက်၃မျိုးပါပဲ။ အဲ့ဒါကပိုလွယ်မယ်သူကတော့ဒုစရိတဆိုတာမကောင်းတဲ့အကျင့်တွေပေါ့အကျင့်ဆိုးတွေပေါ့တနည်းအားဖြင့်အမျိုးမျိုးရံကားမှုတွေပေါ့လေကိုကိုကိုမထိန်ထိုင်တော့ကို့မှာလည်းပဲအကျင့်တွေပြက်ပြီးတော့သူတော်ဘာလည်းပဲထိခိုက်နေနစ်နာစီတတ်တဲ့ ရံကမှုတွေပါပဲတော့အဲ့ဒီရံကမှုတွေဟာသိဆန့်ကျင်ကြပါတယ်သူတို့အထူးသဖြင့်မန္တရားကိုကြည့်ဖို့အရေးမှာဆိုလို့ရှိရင်သူတို့ကဖုံးဖိထားတော့တာပဲသူကမပေါ်ဖုံးဖိထားတော့အမှန်ကြောက်စရာကောင်းပါတယ်သူကဂရတုစိတ်၃ပါးနဲ့ဝစီတုစိတ်၄ပါး ကိုယ်နဲ့စက်တဲ့အခြေစိုးကျွလွန်မှု၃ပါးနဲ့နှုတ်နဲ့စက်တဲ့အခြေစိုးကျွလွန်မှု၄ပါးပေါ့လေဒီအုပ်စုနှစ်ခုကတော့ဒါတွေဒါတွေမကျွလွန်ပါဘူးရှောင်ကျဉ်ပါမယ်ဆိုတာပေါ့လေဝန်ခံကြိပြုထားတဲ့အတိုင်းပေါ့လေမကျွလွန်မရအောင်မညှိုးရဘူး မကြိုးရမညိုးရအောင်လို့ပေါ့လေတိလာနဲ့ထိမ့်သေးဆောက်ရှောက်လိုက်တာအဲ့ဒါလေးရှောင်ကြလိုက်လို့ရှိရင်ကောင်းတဲ့ကိုနှုတ်အပြုအမူလေးအပြစ်ကင်းတဲ့ကိုနှုတ်အပြုအမူလေးတန်ရှင်းတဲ့ကိုနှုတ်အပြုအမူလေးရည်ကြီးတဲ့ကိုနှုတ်အပြုအမူလေးဖြစ်သွားတာပဲဒါပရမဇုံစရမှာပါတော့ အဲ့ဒါဟာနည်းနည်းတဲ့တရားတွေမြင်နေကြလို့နည်းနည်းတဲ့တရားတွေပေါ်လွင်ထင်ရှားဖို့ရာအတွက်ပေါ့လေထင်သာမြင်သာဖြစ်ဖို့ရာအတွက်ပထမအခြေခံတရားပါပဲသို့သောမနုဿုစိတ်စိတ်နဲ့စတဲ့အခြေဆုံးနဲ့စိတ်နဲ့ကျွလွန်မှုအဲဒီဟာကိုတော့သီလနဲ့တော့မရပါဘူး စိတ်တည်ငြိမ်အောင်ပြုလို့ရအောင်မယ်အသိဉာဏ်တွေဖြစ်ပေါ်အောင်ပြုလို့ရအောင်မယ်ဒါကြတော့ဘာဝနာနဲ့ဒါရပါတယ်သူကတော့သရှင်တဲ့စိတ်တွေဖွံ့ဖြိုးတိုးတက်အောင်အသိဉာဏ်တွေဖွံ့ဖြိုးတိုးတက်အောင်လို့အထောက်မှုဘာဝနာလုပ်ငန်းနဲ့သူကပယ်ရှားမှာပါဒီလောက်လောက်ပြည့်စုံရင်ကတော့စိတ်ကိုဖြစ်တိုင်းမရှိသတိပြုစောင့်မှုဆင်ထားဆိုတဲ့အတိုင်း သော၆ပါးကဖြစ်သည်မြအာယုန်တွေဘောယုံနာအာယုန်တွေအခုလိုသတိပဋ္ဌာန်ကြီးရမရှိလို့ရှိရင်စိတ်ကလွတ်နေတော့လောဘပိစံနဲ့ကြောင့်လို့ရှိရင်လောဘတွေဖြစ်တာပဲမြတ်ပစ္စည်းအပိုင်ရှိခြင်းတာပဲမိစ္ဆာစရကာမကျူးလွန်ခြင်းတာပဲကိုယ်ရုံးငယ်ပြီးတော့လင်ကျင်ညာခြင်းနဲ့စိတ်တွေဖြစ်တာပဲဒါရဲ့ အဲ့ဒါမနောတုစိတ်တာမနောတုစိတ်စိတ်မှာဖြစ်တဲ့အခြေဆိုးစိတ်နဲ့တော့သွားပြီးတော့ကျိုးလွန်ကြလို့တော့ဖြစ်နေပါတယ်ဒါလည်းဒေါသတွေဖြစ်လာလို့ရှိရင်လည်းပဲသူများကိုညှိစေခြင်းလားတပ်ဖြတ်ခြင်းလားမနာလိုဘုံတမှုတွေများပြီးတော့သူများအခြေတွေကိုဖြစ်စီခြင်းလား သူရလေးလာလို့လိန်နာညာတာလှဲ့တာစသည်ဒါမျိုးတွေဖြစ်တတ်ပါတယ်အတိညာတွေကမရှိဘူးဆိုလို့ရှိရင်ကျိုးရှိရှိသိမသိချစ်တွေ့တဲ့ညာကမရှိတော့အကျိုးရှိမသိတာတွေလည်းပဲဒီလိုပဲလောက်တာပြောတာကြံကြည်တာဖြစ်တတ်တာပဲဒီတော့မရှုလေမရှုလေကိလေဝင်စွာပါလေ ရှုလေရှုလေကိလေသာဆိုတာပေါ့လေအခုလိုသတိဥစ္စာနည်းရဖြစ်တိုင်းမှရှုသတိပြုဆိုတာပေါ့လေစက်တိုက်မရှုနိုင်လို့ရှိရင်တော့တတိယကဲမဲ့သွားတော့တောင်တွေးမြောက်တွေးတောင်ချမြောက်ချနဲ့မဟုတ်တာတွေရှောက်ရတာမနောတုစိတ်တွေဖြစ်နေတာပြီးတော့မကောင်းတဲ့စိတ်တွေပေါ့လေမကောင်းတဲ့စိတ်အကျဉ်းစိုးတွေ ကျွလွန်မှုတွေပေါ့ဒါတွေရှိနေတာပဲဟောဖြစ်တိုင်းမှရှိသတိပြုစောင့်မှုစင်ထားတဲ့အတိုင်းအားဆိုင်ပြီးတော့ပေါ်တဲ့အာရုံကိုမလွတ်တမှတ်နိုင်အောင်ပေါ့လေကျောင်းရဆိုင်ပြီးတော့တတိယလေးဖြစ်နေဒီပုံမှာစိတ်ကလေးစိုက်ကြနေအဲလိုအလေးကြီးကြီးရလာပြီဆိုလို့ရှိရင်ခန္ဓာစိတ်ထဲမှာတော့မှလောဘဒေါသတွေဖြစ်ခွင့်မရဘဲနဲ့ငြိမ့်နေတာ အမှတ်ဒီကောင်းသလောက်အမှတ်ဒီရှိသလောက်အဲ့ဒါကြီးဖြစ်ခွင့်မရဘူးတခါကဖြစ်လာလို့ရှိရင်လည်းပဲချက်ချင်းတီးတော့ချက်ချင်းမှတ်လိုက်လို့ရှိရင်ပြုတ်ပြုတ်သွားတဲ့တမအဲ့လိုတန်ရှင်းတဲ့စိတ်အစဉ်လေးတွေအမြဲတစေရှိနေအောင်လုပ်လို့ရှိရင်မနောဒုစိတ်ဆိုတာပေါ့လေစိတ်ပိုက်ဆိုင်ရာအခြေစိုးကျွလုံမှုတွေအဲ့ဒါတွေဖြစ်ခွင့်မရဘူး တော့အသိဉာဏ်ကြီးဖြစ်သွားတဲ့အခါကျတော့မကောင်းတဲ့ကိလေသာတွေမျိုးပါပေါ့လေခိုက်တန်ခိုက်တန်ပြက်ပြက်သွားတယ်။အေးရမကုသိုလ်ဖြစ်ပြီဆိုလို့ရှိရင်တခါတည်းမျိုးအပြီးပြတ်သွားတာအချိန်ပိုင်းတော့မဟုတ်တော့ဘူး။အချိန်ပြည့်ပြန်လာမရှိတခါတည်းပြတ်သွားတာပဲ။ဒါလိုလုပ်ရမှာလို့။ဟွန်းဒါလိုလုပ်နိုင်လို့ရှိရင် ကာတုစိတ်၃ပါးဝစီရစိတ်၃ပါးမနတုစိတ်၃ပါးကိုပယ်ရှားနိုင်တယ်ဒီလက်သမာဓိဒီလက်ဒီကသမာဓိဒီကပညာသိက္ခာတွေပေါ့လေအဲ့ဒါတွေဖြစ်ပေါ်လာတဲ့အခါခုနအပ္ပမဒတရားနဲ့အဲ့ဒီ၃မျိုးကိုပြီးစီအောင်ဆောင်ရွက်နေတော့စัญญေပဲကိလေသာတရားတွေဖြစ်ခွင့်မရဘူးအဲ့ဒါတွေကင်းနေတယ် ဒီလိုဒီကျွန်တော်စိတ်ကြည်လဲရှင်းလာတော့ပါအဲဒီစိုက်ကျင်ပဲတရားစိုးတွေပေါ့လေကုဏတုစိတ်သုံးပါကင်းဝေးစီကျင်သွားမှုဆိုတာလည်းပဲအလကားနေရတော့သူတို့တော့ကင်းကွာသွားတာတော့မရှိပါဘူးသူလည်းဆက်ဆက်ပတ်သက်တဲ့အကြောင်းရှိရပါတယ် ဒါမလို့ပฏิပကဝုဓမနာပါဏသမ္မာပฏิပတ်တိပฏิပတ်တာလို့ဆိုထားပါတယ်ခုနအတုစိတ်၃ပါးခေါ်တဲ့အကျင့်ဆိုးတွေဆန့်ကျင်ဘက်တွေဟောလေတိပုရဲ့ဆန့်ကျင်ဘက်တွေဟောနေနေတဲ့တရားတွေပေါ်လွင်ထင်ရှားရေးအတွက်ဆန့်ကျင်မဲ့တရားစုပါ အေးကွာသွားမှုဟာတမ္မာပฏิပတ်တိတမ္မာနိလန္တကြပฏิပတ်တိရကျင့်သုံးတာပฏิပတ်တာကဆစ်ဆက်တာပါလေနိလန္တကြကျင့်သုံးမှုနဲ့ဆစ်ဆက်ပတ်သက်နေပါတယ်နိလန္တကြမကျင့်သုံးပဲနဲ့တော့ဝါစစ်ကပါလာတယ်ခုနဆက်ညီမဲ့တရားတွေက ကင်းနိုင်ပါဘူးတဲ့သူတို့လည်းရှိရရှိနေမှာပဲဆိုတော့သဘောပေါက်တာပေါ့အဲလိုဆိုပါတယ်ဓမ္မကြည်လီကိုယ်နဲ့နှုတ်နဲ့ကျွလို့ဆိုကားတော့ဆိုတဲ့ကိလေသာအကျဉ်းစားတွေတမှုကိုမှုကာမတောင်းကြမှုလိမ်မှုဝိစွာတောက်ရှုမှုအဲလိမ်မှုရတိုက်မှု ခေယဆေးတိုက်ထွားပြီးတော့ပြောဆိုစသည်ပေါ့လေတုံ့နဲ့ဆက်တဲ့အခြေစိုးတွေဒါဒီဒါဒီမပြုတ်ပါဘူးဒါမျိုးဒါမျိုးတွေမပြောပါဘူးဆိုတာပေါ့လေဝန်ခံထားတဲ့အတိုင်းဓမ္မတေချာကြနဲ့စုံစည်းကျင့်သုံးနေတာပဲဒါသမပฏิပတ်တိခေါ်တယ်ဒါဒီရှောင်ရမယ်ဆိုတာသိထားတော့ဒါနိလန်းကြကျင့်သုံးနေတာနိလန်းကြကျင့်သုံးနေတော့ ကိုမှုနှုတ်ကိုဒီပြေကဲတာရှင်းနေတာယဉ်ကျေးနေတာဒါဒိဋ္ဌပဲဒါထင်ရှားတာပဲဒီတိုင်းမှယူသတိပြုစောင့်မှုစင်သားဆိုတော့တိုင်ကိုယ်ရဲဆက်ပြီးတော့လူကြီးပေါ်တဲ့အာယုလေးတွေဖြစ်တုံးဖြစ်ဆဲမှာပါလေဆရာဆက်ပြီးတော့ချိန်သားကစုံစုံရရှိတော့ရှိအောင်မှစိတ်ကလေးစိုက်ကြနေတာတမနစ်ဆိုရင်အချိန်ပေါင်းစက္ကန့်ပေါင်း60ဆိုတော့အချိန်ပေါင်း60 ၅မိနစ်ဆိုလို့ရှိရင်အချိန်ပေါင်း300မိနစ်တိုင်းမိနစ်တိုင်းဒီလောက်နေလို့ရှိရင်တန်ရှင်းနေတာပဲမနောကံဒီတန်ရှင်းနေတာပဲတော့လောဘလည်းမရှိဘူးဒေါသလည်းမရှိဘူးဒါနိလန်းစာခြေသုံးနေတာပဲလေနိလန်းစာခြေသုံးဆိုတာကဖြစ်တိုင်းမရှိတတိပြုဆောင်းဖို့စင်တာဆိုတာပေါ်လာတာနဲ့ဒီအားဆိုင်တဲ့ အားစိတ်တော်တတိလေးဖြစ်လာတဲ့တတိဖြစ်တော့ဒီမှာစိတ်ကလေးစိုက်ကြသွားတယ်။ဒါသမပฏิပတ်တိခေါ်တယ်။နိလန်းကြကျင့်သုံးရင်တဲ့နိလန်းကြကျင့်သုံးတော့ပฏิပတ်ကစัจ jima တရားတွေမရှိဘူး။စัจ jima တရားတွေကင်းဖို့ဆိုတာနိလန်းကြကျင့်သုံးမှုပါရတယ်။သူမပါလို့ပြီးကိုမပြီးဘူးဆိုတာတိတ်ပြောတာပေါ့။ဒါယောဂီအတွေ့နဲ့ဆက်ဆက်ပြီးတော့ကြည့်ပါတော့ စัจ java နိဝရတရားတွေခေဝေးရေးအတွက်နိလလိကြကျင့်သုံးမှုဆိုတာလည်းပဲနိလမှန်ကိုသိထားမှနိလလိကြကျင့်သုံးလို့ဖြစ်ပါတယ်ဟွန်းဒီတော့နိလကြကျင့်သုံးမှုဟာလည်းပဲနိမလမ်းမှန်ကိုပထမဆုံးလေ့လာဖို့ကြားနာဖို့ဒါမှ နိမနှမကျင့်လို့ဖြစ်ပါတယ်တော့တောင်းလို့စာသတ္တဝဆဝနာတည်နာထုတ်ခဲ့သောဆန့်ကျင်ဘက်တရားတွေရှင်းกว่าပပျောက်ရေးအတွက်နိလရကြကျင့်သုံးမှုဆိုတာဟာနိမလမ်းမှာသူတော်ကောင်းတရားပါလေသူတော်ကောင်းတရား နိမလမ်းမှန်ကိုကြားနာခြင်းနဲ့ဆက်ဆက်ရရှိပါတယ်။မကြားနာမလေ့လာပဲတော့အရန်ကျင့်လို့မရဘူးပေါ့။ဒီလားဒီလိုရှောင်တိတ်ပဲရတယ်။စိတ်ကြီးကြည်ညိုအောင်ဖြစ်တိုင်းမှရှိသတိပြုရတယ်။အားဆက်ရတယ်။ချိန်တက်ခဲ့ရတယ်။ဒီလေးအများဆုံးကန့်နေအောင်စိတ်မှာစူးစီးအောင်ဒီလိုလုပ်ရတယ်ဆိုတာပေါ့လေ။ဒီလားဒီပထမဆုံးသင်ကြားတာကို သင်ကြားတဲ့အတိုင်းကျင့်သုံးလို့ရှိရင်ဘုရားစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဖြစ်ခွင့်ရအောင်ကာကွယ်ပေးနေအောင်သူကတတိနေရဖြစ်လာလို့ရှိရင်လည်းရှုမှတ်ပြီးတော့ကုစားပေးနေတာနောက်ဆုံးစိတ်ကြီးတည်ငြိမ်လာတာပါအတိညာတွေလည်းပဲယုံနာပိုင်းခြားသူကစအစဉ်စဉ်စဉ်စဉ်ညာနေလည်းပွင့်လာပါဘူးဒါသိကြတယ်ဆိုတော့အဲ့ဒါဘာဖြစ်လို့လဲဆိုတော့ နိမလမ်းမှန်တွေကိုဒီလိုကြကျင့်သုံးတဲ့အတွက်ဒီလိုဖိကွာသွားတယ်ဆိုတော့နိမလမ်းမှန်တွေကိုစောစောကပုံမအထုံနေတော့မှလည်းပဲသိရအောင်လို့ကိုလေဒါနားလည်ထားလို့ပါပဲဆိုတော့ဒါထင်ရှားပါတယ်တော့နိမလမ်းမှကျင့်သုံးဖို့ရာအတွက် ဒီကျင့်သုံးဤအမှန်ကိုကြားနာလေ့လာတာပေါ့လေဒီနည်းမှရမသိတာဆိုလို့ရှိရင်တော့လေ့လာရမယ်ဆိုတာကိုလေ့လာရမယ်ဆိုတော့အဲ့ဒီကျင့်ဤအမှန်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကြီးပေါ်မှာယုံကြည်မှုရှိပါမှာမယုံကြည်လုံးဝမယုံကြည်ဘူးဆိုလို့ရှိရင်လည်းမလေးတာပြဘူး မယုံတယုံဆိုလို့ရှိရင်လည်းပဲယုံကြည်မှုကမခံရလို့ရှိရင်ဒါလည်းပဲမဖြစ်နိုင်ဘူးယုံကြည်ရမယ်တန်သတ္တိဓမ္မိစပသသာယတ္တံတန်ထိုသို့ဤလမ်းမှာဆိုကျင့်သုံးရာအတွက်နိဗ္ဗာန်လမ်းမှာအကျင့်တရားကိုလေ့လာခြင်းသည်တတ္တိနိဗ္ဗိဒဝုလေမြတ်စွာဘုရားအပေါ်၌၎င်းဓမ္မိစ တွေးလိုက်တဲ့နိမတရားပေါ်နေ၎င်းပစာသာယတံကြည်ညိုလေးစားမှုနဲ့ဆက်ဆက်လျက်ရှိပါတယ်။ဘုရားလည်းမကြည့်ဘူး။ဘုရားဟောတဲ့ဤတဲ့ဤပေါ်မှာလည်းမယုံကြည်ဘူးဆိုလို့ရှိရင်တော့ကောင်းကောင်းမနာပြစ်ဖို့မနာပြစ်တော့ဤမှမရဘူး။ဤမှမရတော့ဤကဤကကြမကျင့်သုံးနိုင်ဘူးပေါ့။အကုန်လုံးဒါတွေကအစက်ကြီးခွင်းစက်ကြီးပြတ်ကုန်တာပေါ့။အဲလိုစက်တွေ။ ဒါမလို့ဒီသတိပဋ္ဌာန်ဘာဝနာတရားထုတ်ဖော်တော်မူတဲ့မြတ်စွာဘုရားသတိပဋ္ဌာန်တရားရဲ့ဂုဏ်ကြီးပြည့်ပြည့်စုံစုံဖြစ်ဖြစ်နည်းနည်းပါးပါးဖြစ်ဖြစ်ယုံကြည်မှုဆိုတာရှိရပါတယ်ပထမဆုံးဒီနေ့ကိုထုတ်ဖော်တော်မူတဲ့မြတ်စွာဘုရားဘောလည်းယုံကြည်ရမယ်ဒီလိုလားကျင့်ဤအမှန်ပေါ်မှာလည်းပဲယုံကြည်ရမယ်ဒါမှဒီတရားတွေအထုတ်ဖြစ်တာပါ ကုသမြတ်စွာလောင်းလျာဟာဗုဒ္ဓဆရာဘုရားလောင်းဘောကစပြီးတော့ဗောလေမိမိပါဝင်ဘဝဇာတိတိတိတိဖြစ်ရတော့ဥနာစီဒုက္ခတွေဘဝစတဲ့စတဲ့ကျုံနေရတာအဲ့ဒါဒီမိမိကိုယ်တိုင်လည်းမကြုံကျင်ဘူးတတ္တဝများပေါ်မှာလည်းဒီလိုမကြုံစေခြင်းဘူးကြုံပြီးတော့ဆင်းရဲဒုက္ခမရောက်စေခြင်းဘူး အဲ့ဒီဆင်းရဲဒုက္ခတွေကိုပယ်ရှားလို့လေဒါကျင်နာမှုခေါ်ပါတယ်ကျင်နာမှုကတာမန်ကျင်နာမှုမဟုတ်ဘူးအမှန်တရားမြင့်မြတ်အထက်တန်းကြတဲ့ကျင်နာမှုမာကရုဏာခေါ်ပါတယ်လောကဘဝစပြီးတဲ့အဲ့ဒီမာကရုဏာတော့ဖြစ်ခဲ့ပါတယ်ဒီတော့အဲ့လိုဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြီးကကြင်မှုဆိုတာကမိမိကိုယ်တိုင် ဒါနစာရီတွေပါရမီတွေဖြည့်ပြီးတော့ပါရမီပြည့်စုံတဲ့အခါကျမှပေါ့လေအမှန်တရားတွေရှာပြီးတော့ဘောဆက်စကပါလာတဲ့ကိဋ္တာတွေအပြတ်ရှင်းသမီးယူတညာတော်ကြီးဘုရားမှာရှိသည့်ရှိတဲ့ညာတော်တွေပေါ့လေဂုဏ်တော်တွေအကုန်လုံးပြည့်စုံသွားတာပဲမြတ်စွာဘုရားဟာဘလောက်ပင်မရှာတယ်လဲကြည့်ပါတော့အလုံးသတ္တဝါတွေအတွက် ပါရမီဖြစ်ရတာမသက်တာဘူးဒီမှာပါရမီတွေပြီးပြည့်စုံလို့နောက်ဆုံးဘဝမှာပေါ့လေတိုးထွက်ပြီးတော့အခုလိုတိပ္ပံဘာဝနာတရားတွေအထုတ်တာပဲမြတ်စွာဘုရားလည်းအထုတ်ရတာပဲအထုတ်တော့လင်းမဲ့လင်းဖို့တခါလေတန်းပြီးတော့ရသွားတာဝါဆစစ်ကပါလာတဲ့ကိရိတာတရားတွေပဲပယ်ရှားလိုက်တာပဲ ဒါအကြောင်းတရားရဲ့ပြည့်စုံခြင်းဆိုတာပေါ့လေမနေ့ကပြောခဲ့ပါတယ်ဒီမှာจิตุสัมปทาဆိုတာပေါ့လေအကြောင်းတရားတွေပြည့်စုံတာတောက်ပါအကြောင်းတရားတွေအကြောင်းတရားတွေပြည့်စုံသွားတော့အကျိုးရလကတော့ပိရိသလေးကိုခါပြီးတော့တပိဋကဉာဏ်တော်ကြီးတွေရတာဟွန်းတတ္တဝါတွေပေါ်မှာ အမှန်လက်တွေ့ကြတဲ့မဟာကရုဏာတော်ဖြစ်ရတာတတ္တဝါတွေရဲ့အစ္စတရားသိပြီးတော့ဘယ်ပုဂ္ဂိုလ်ဘယ်တရားနဲ့တန်လဲဆိုတာလဲချိန်ဆရတာဘောလေဓမ္မတာတွေကဒါတွေကဖရသံဗရာအကျိုးရဲ့ပြည့်စုံခြင်းဆိုတာတွေပေါ့ဒီတော့တတ္တဝါတွေကလည်းပဲမြတ်စွာဘုရားကိုယုံကြည်မြတ်စွာဘုရားပြည့်တဲ့နိလဘုံမှာလည်းယုံကြည်ပြီးတော့ အားထုတ်ကြတဲ့အခါမှာခုခိကဆိုလို့ရှိရင်ကိလေသာကုန်ကရလာပဲဖြစ်သွားတာပဲတတဗန္တကကအနာဂါတော့မြည်မတက်အောင်ဖြစ်ပါတယ်ကိလေသာပုရုဇေတာအရှင်းပေါ်လေးတတဗာနီနီအရှင်းရောက်တဲ့ပုဂ္ဂိုလ်တွေကလည်းမြည်မတက်နိုင်ဘူးဒါတွေဟာသတ္တုပ္ပကာရသမလာခေါ်ရတဲ့တတ္တဝါတွေအနိကဆုံးကျေးဇူးပြုခြင်းတဲ့မြတ်စွာဘုရား အဲ့ဒါလိုဂုံကြီးနဲ့ပြည့်စုံတယ်မြတ်စွာဘုရားမြတ်စွာဘုရားဂုံကြီးတွေထိုက်တန်မြတ်တည်ထားပြီဆိုလို့ရှိရင်မြတ်စွာဘုရားဒီလိုမျိုးရှိပါလားဆိုတာပေါ့ဂုံကြီးတည်သွားတော့ကြည်ညိုတယ်လက်ခံတယ်ဟွန်းသူကိုယ်တိုင်တိပ္ပတဘာဝနာတရားတွေအထုတ်တော့ကိလေသာတွေကုန်ခန်းတော့တာသူညွှန်ကြားတဲ့အတိုင်းအထုတ်တဲ့ပုဂ္ဂိုလ်တွေလည်းကိလေသာတွေကုန်ခန်းကြတော့တာ ဘုရားကြည်ညိုတော့မြတ်စွာဘုရားညွှန်ကြားတဲ့တရားလည်းပဲကြည်ညိုတာပေါ့ပုဂ္ဂိုလ်ခင်တော့တရားလည်းမင်းလာတယ်ဆိုတာမျိုးလိုပါလေတရားပေါ်မှာလည်းပဲယုံကြည်လေးစားလာတာပဲအဲလိုဘုရားတဲ့သူပေးတဲ့ဒီလတရားပေါ်မှာယုံကြည်မှုရှိပါမှနာကြလို့ဖြစ်ပါတယ်ဤခံလို့ဖြစ်ပါတယ် နီးရမှာတည်တဲ့နီးတိုင်းဒီကနေ့ကျကျင့်သုံးနိုင်ပါတယ်ကျင့်သုံးပါမှခုနစောစောကပြောခဲ့တဲ့ကိလေသာတွေလည်းပဲကျင့်ခွာပြီးတော့တန်ရှင်းသွားနိုင်ပါတယ်ဆိုတာပေါ့လေအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့ဖြစ်နေပါတယ်အဲဒီလိုဘုရားဘုံမှာ ကြည်ယိုတရားဘုံမှာကြည်ယိုလာဖို့ရာအတွက် ဒီကြည်ညိုစိတ်ကလေးတွေစပြီးတော့ဖြစ်ဖို့ရမယ်ပထမဆုံးနှိုးဆော်သူဘောလေးတက်တွန်းသူဒါလည်းအရေးကြီးတာပဲလောကရဲ့နှစ်ပေါင်း2500ကျော်လောက်ကအိန္ဒိယမှာဘုရားအယူဝါဒမပေါ်ခင်ကပါလေအများအားဖြင့်အိန္ဒိယတိုင်းသားပြည်သူတွေမဟာဗျမကြီးကိုကိုယ်ဝေရတာ ကိုယ်ထဲမှာလည်းမဟာသမားကြီးကချပြတဲ့ဇီဝသမာဆိုတာကလည်းအသက်ကောင်းလေးရှိတယ်ဆိုတာပါရုပ်ခုကြီးကပျက်စီးသွားပြီမဲ့လို့အဲ့ဒါကပျက်စီးဘူးကျန်နေတယ်ဆိုတာပါလေဒီလိုအစွဲရှိတယ်အဲ့ဒီဇီဝဓမ္မလေးကိုပရမဓမ္မကြီးကဘောလီမဟာပြမကြီးကအုပ်ချုပ်ထားတယ် သူကနေဆိုနေပြေဆိုပြေပေါ့လေဒီမှာလွှမ်းမိုးထားတယ်ဟမ်ဇီဝဓမ္မလေးကသူ့မဟာဓမ္မကြီးရဲ့ပရမဓမ္မကြီးရဲ့အလိုချက်ဖြစ်ရတယ်ဆိုတာပေါ့လေဒီလိုယုံကြည်တာအဲ့ဒီပရမဓမ္မဆိုတာပရမတ္တအတ္တဆိုတာမဟာဗီမာကြီးကိုပြောတာပဲသူတို့ရဲ့ဖရာကြီးပေါ့မြတ်ဆုံးဖရာကြီးလို့ဒီလိုယုံကြည်ကြတယ် မြတ်စွာဘုရားတရားတွေရပြီးတော့ဗောလေသဗ္ဗိဒညာတော်ကြီးရရှိပြီးတဲ့အခါတရားနာမဲ့ပုဂ္ဂိုလ်ကြီးအခြေတွေကိုသုံးသပ်ကြည့်တဲ့အခါကျတော့သူကြီးကကိဋ္တာထူပြောတယ်သူတရားကလည်းတိမ်မွေ့တယ်နည်းနည်းလေးမတိမသာလေးပေါ့လေတရားဟောလို့စိတ်အားနေသွားတာဘာမှမကြလည်းဘူးစက္ကန့်လေးလောက်ရှိလိုက်တာပဲ အဲ့ဒီအခြေအနေကိုမဟာယမကြီးကသိတော့ချက်ချင်းဆင်းလာပြီးတော့မြတ်စွာဘုရားကိုတောင်းပါလေတရားတောင်းပါလေသူကလည်းပြောလိုက်ကြည့်တယ်လောကကြီးတော့ပျက်စီးတော့မှာပဲကလောကကြီးပျက်စီးတော့မှာပဲကဆိုတော့ဗောလေအဲ့ဒါလိုလည်းကြွကြော်လိုက်သေးတယ်ဘာဖြစ်လို့လဲဆိုတော့တရားမှန်တွေကိုနာကြားပြီးတော့ จิตသုံးမှုမရှိလို့ရှိရင်လူတွေဟာဆင်းရဲဒုက္ခရောက်မှာပဲဆိုတော့ပါအဲ့ဒါကောင်းကောင်းသိတယ်သူကလည်းတရားလေးလာထားတဲ့ပုဂ္ဂိုလ်ဆိုတော့ရှိရှိဖျားဒီမှာပေါ့လေသူတွေမှာဤလေးလာထားတဲ့ပုဂ္ဂိုလ်တော့သူကလည်းအရိယာပုဂ္ဂိုလ်ပဲကျေမြတ်ဘောင်းကြီးကစီးပြီးတော့တရားဟောပါဗျာဆိုတော့မြတ်စွာဘုရားပန်ကြားတယ်အဲ့ဒါလူတွေကလည်းပဲ နာဘီဝါကြီးကိုလည်းတွေ့နေရတယ်ပြောတယ်ဘုရားကိုလည်းတွေ့နေရတယ်တဲ့ဒီတော့မဟာဗြဟ္မာအားကိုးတဲ့လူတွေကဟာငါတို့ဥဋ္ဌိတာပြီးတော့ကိုးကွယ်တဲ့ဘုရားကြီးတို့ဖြစ်တဲ့မဟာဗြဟ္မာကြီးရတော်မှာမြတ်စွာဘုရားရှိမှောက်မှာထူးတောက်ရတာအယူသေးပေးရတယ်ဟေးဆိုတော့ဒီငါတို့ကိုးကွယ်တဲ့ မာပြည်မှာရှိတဲ့ညင်မြတ်လိုပဲထက်တန်းကြလိုပဲဆိုတာပေါ့လေအတ္တိစိတ်ဓာတ်တွေရောက်သွားတယ်။ဒါကမဟာပြည်မှာကြီးပဲကိုယုံကြည်နေတဲ့စိတ်တွေဟာဘုရားပဲရောက်လာတယ်။ဘာဖြစ်လို့လဲ။သူတို့အထင်ကြီးကိုယ်ဝထားတဲ့မဟာပြည်မှာကြီးကဒုတုပ်ပြီးတော့ပေါ့လေဒီမှာတောင်းပန်နေတာတွေ့တော့မဟာပြည်မှာကြီးရဲ့ငါတို့ကိုယ်ဝတဲ့မဟာပြည်မှာကြီးရဲ့အရှင်တမ်းမြင့်တယ်ဆိုတာနားလည်သွားတယ်။ ဒါကြောင့်မလို့ဘုရားရဲ့တရားပေါ်မှာကြည်ညိုမှုဆိုတာလည်းပဲယုံကြည်မှုဆိုတာလည်းပဲထူးထူးခြားခြားပေါ့ဒီလောကမှာရှိမှုဝယ်ကောင်းတဲ့ပုဂ္ဂိုလ်လေးစားတဲ့ပုဂ္ဂိုလ်ရဲ့တရားဟောပါဘုရားလို့တရားဟောတော်မူပါလို့ပัญจလျှောက်ထားခြင်းလေအရေးကရှိတယ်အဲလိုပုဂ္ဂိုလ်ကြီးကပัญจလျှောက်ထားတော့ ကြံတဲ့ပုဂ္ဂိုလ်တွေကလည်းပဲငါရဲ့ဘုရားဘောဘုရားဟောတဲ့တရားဘောယုံကြည်မှုတွေဖြစ်သွားတာခုခေတ်ကလောကမှာထူးထူးခြားခြားကြီးရှိမှုတတ်တဲ့ပုဂ္ဂိုလ်လေးစားတတ်တဲ့ပုဂ္ဂိုလ်အနေနဲ့အတိမပြုခံရတာဟာမဟာပြမပဲဟွန်းအဲတော့ သူ့ရဲ့လေးစားတတ်တဲ့ပုဂ္ဂိုလ်မရှိတော့ဘူးလို့ဒီလိုလည်းပဲထင်ကြတယ်အမိမြတ်ဆုံးပုဂ္ဂိုလ်လို့ဒီလိုလည်းပဲသတ်မှတ်တယ်ငါတို့အမိမြတ်ဆုံးပုဂ္ဂိုလ်လို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်ကတော့မှဒူးထောက်ပြီးတော့တရားဟောရပန်ကြားတဲ့အယူသည်ပြုပန်ကြားကိုထောက်လို့ရှိရင်ဒီပုဂ္ဂိုလ်ကသာမန်ပုဂ္ဂိုလ်မဟုတ်ဘူး သူဟောမဲ့တရားလည်းတာမန်တရားမဟုတ်ဘူးဆိုတာပေါ့လေမြဲတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ကြီးကစိတ်ထားကြီးတစ်မျိုးဖြစ်သွားတယ်အဲဒီကြီးညိုတဲ့သဘောဟာမြတ်စွာဘုရားပုံမှာရောမြတ်စွာဘုရားဟောမဲ့တရားပုံမှာရောစိတ်ဝိဇ္ဇာလာကြတယ်နားဆွင့်လာကြတယ်ယူသည်တွေမြတ်စွာမြတ်စွာဘုရားမှာယူသည်တလို့ ဟောကြားမဲ့တရားပုံမှာလည်းပဲယူသေးတယ်ယူသေးသေးလာကြတော့ဤကနေတည်တယ်ဘယ်လိုကိလေသာတွေကိတ်ကွာအောင်ကျင့်သုံးရမလဲဆိုတော့ဤကနေတည်တယ်ဤကနေတည်တဲ့အတိုင်းလည်းဤကနေကြကျင့်သုံးတယ်ဤကနေကြကျင့်သုံးတော့ဘောဆက်ကပါလာတဲ့ဆက်ကျင်မဲ့နိဝရဏတရားတွေကျင့်သုံးသလောက်ကင်းတယ် နောက်ရှိအဟတာတွေပေါ်လေရှိရဖုံးပြထားလို့အမှန်တရားကလေးလက်တဲ့အမှန်တရားတွေကမပေါ်ဘူးသူတို့ဟာဒီဖယ်ရှားလိုက်တဲ့ခါကျတော့မြင်နိုင်ကြလို့နည်းနည်းတဲ့တရားတွေပေါ်လာတယ်တဲ့ကျုပ်ရဲ့နာရလို့သိတာလားကျုပ်တရားတွေအချင်းချင်းအကြောင်းနဲ့ကျုပ်ဆက်ဆက်ပုံသိလာတာ ကျုံကျုပ်တဲ့တရားတွေမမျက်စိရဲ့သဘောပဲဆိုတာချိရဆိုဥပဒနာဉာဏ်ကြီးဖြစ်လာတာဆင်းဆင်းဆင်းဆင်းဥပဒနာဉာဏ်ကြီးဖြစ်လာတာဥပဒနာဉာဏ်ကြီးဖြစ်ပြီးတော့ရင့်ကျက်ပြည့်စုံသွားတာပေါ့လေအဲဒီမှာမညာဖူညာနေတရားနာကြတဲ့ပုဂ္ဂိုလ်အကုအထုတဲ့ပုဂ္ဂိုလ်ကြီးကြည်ကြတာဒီတော့တရားဟောကြားဖို့ရာအခုကာလဆိုရင်ဤတရားပါဠိတီဟုတ် လူတွေကိုလည်းပဲတရားထုတ်ဖို့တိုက်တွန်းထင်ရှားတဲ့ပုဂ္ဂိုလ်တူဦးကပေါ်လေဒီမှာဆောင်ရမယ်ဆိုလို့ရှိရင်နောက်ပိုင်းကလူတွေဟာလိုက်လာတာပဲဒါသိအရေးကြီးပါတယ်တော့အခုတိုင်ဝမ်ကျွန်းနိုင်ငံလေးမှာလည်းပဲရှင်ကုလောတရားဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကလက်ရှိသူ့ဘဝနဲ့ပေါ့လေ မှန်တရားတော့ရှိရလေအောင်မယ်ဆိုတဲ့အနေနဲ့တရားအမှန်လေးသူရှာတာပဲသူ့အဖော်လေးနဲ့ကြည်တံတော်လည်းကြည်ပါလိမ့်မယ်ရှာရရနေပြီးတော့အမှန်တရားတွေ့တော့တော်တော်လေးကျင့်တတ်ပုံပေါ်ပါတယ်သူဆက်လက်ပြီးတော့ဒီတရားတွေရှာဖို့ဆိုတာဘဝတစ်မျိုးကြောင်းမှဖြစ်တော့မှာပဲဆိုပြီးတော့ဗောလေ မူလဗုဒ္ဓသာကလာယဟန်ဘဝကိုသူပြောင်းလိုက်တယ်ပြောင်းပြီးတော့သူလည်းအထုတ်တယ်သူ့နိုင်ငံသားတွေလည်းပဲဒီလိုအမှန်တရားတွေ့ရှိပြီးတော့အထုတ်ပါစီဆိုတဲ့အမျှော်မြင်စေတနာနဲ့ပေါ့လေသူနေတဲ့ကြောင်းလေးလည်းပဲကမ္ဘာထာနာလုပ်ဖို့အစီအစဉ်တွေရှိနေတယ် ဆောက်ဦးလည်းပဲပြီးတော်မြတ်ပြီးနေပြီအဲ့ဒါမပြီးခင်ဒီဌာနတော့သူနှစ်ပေါင်း၃နှစ်လား၄နှစ်လားမသိဘူးရှိပြီသူဆက်ဆက်ပြီးတော့တရားဌာနလည်းသူလုပ်ပြရဒါအရေးပါတဲ့ပုဂ္ဂိုလ်တယောက်ကဒီတိပ္ပံဘာဝနာတရားအထုတ်ဖို့ရာအတွက်ပေါ်ပြီးရှည်တန်းကနေပြီးတော့ ပန်ကြားတဲ့ပုဂ္ဂိုလ်ကြီးပန်ကြားပြီးတော့စလိုက်တာအခုတော်တော်လေးတိုင်ဝမ်တက္ကရာကမကြီးယောဂီကြီးတော်လေးများလာပြီအခုခလန်းလန်းနေရာမှာတော့မှတရားထာနာအတိတ်ကလေးပေါ့လေလုပ်ဖို့ရန်အတွက်သူအစီအစဉ်လေးရှိနေပြီတိုင်ဝမ်သူတိုင်ဝမ်သားတွေအတွက်ကံသိကောင်းတယ်လို့ဆိုရမှာပါပဲ။ ဒါကိုရောကိုယ်ဆိုင်ရာပုဂ္ဂိုလ်တွေရောတော်တော်များများပုဂ္ဂိုလ်တွေရောဒီကံကောင်းရာနေပြီးတော့ညာကောင်းဖို့ရာအတွက်ပေါ့လေခုရထားတဲ့ဌာနလေးဝဲဝန်းပြီးတော့အကူကြီးပေးလိုက်မယ်ဆိုလို့ရှိရင်တော့မကြခင်ပဲဒီဌာနဟာအလုပ်ဖြစ်တဲ့ဌာနဖြစ်လာမှာပါပဲတော့အဲတော့ခုအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒါလိုဝဲဝန်းပြီးတော့အကူကြီးပေးမယ်ဆိုရင် ခြေတန်းကဆောင်ရတဲ့အရှင်ကုဏောတရားပေါ့သူဆွဲတာတွေဟာသိပြီးတော့အရေးပါအရာရောက်ပြီးတော့အောင်မြင်လာမှာပါပဲအများစုထိုင်ဝမ်သူထိုင်ဝမ်သားတွေလည်းပဲတရားမှန်တွေတွေ့ပြီးတော့ချမ်းသာစိတ်ကြီးရဖို့တော့သိကြပါလေအဲ့ဒီလိုအခြေအနေရှိတဲ့တရားဟာအခုကျုံနေရတာ စိတ်ကံကောင်းတဲ့ပုဂ္ဂိုလ်တွေလို့ဆိုမှာပါဒီမှာအဲ့ဒီတရားမျိုးကတော့မလုံမဖြစ်ဘူးဆိုတာပေါ့လေလုံကိုလောရတော့မယ်ဆိုတာပေါ့လေအရေးကြီးတဲ့ကိစ္စတရားထဲမှာပါနေတယ်ဆိုတာပေါ့လေတင်းလုံကိုလောရမလုံဖြစ်ဘူးနှစ်ကိုယ်လည်းလောရမယ်သုံးအချိန်ပြီးအချိန်မှလောရမယ်လေးအကျိုးရတိတ်များတယ်မိမိအတွက်ကိုအများအတွက်ကိုတိတ်အကျိုးရများတယ် အဲ့ဒီအချက်လေးချက်နဲ့ကိုက်ညီတယ်ဟုတ်လို့လက်တွေ့တိပ္ပာဘာဝနာတရားဟာအရေးကြီးဆုံးကိစ္စပဲဆိုတာပေါ့လေနားလည်ပြီးတော့ကြိုးစားအထောက်ကြဖို့ရအတွက်သိလိုပါတယ်အခုကာလယောဂီတွေခုနပြောတဲ့အတိုင်းပေါ့လေကိုယ်ရဲ့ဉာဏ်ဖြင့် တွေ့နေကြတယ်ဆိုတာဘုန်းကြီးဟိုခံပြီးပါပြီကိကယုံနာကိုဒီဒီခြားခြားကုလို့သတိပဋ္ဌာန်နည်းနဲ့ရှုမှတ်လို့ရှိရဲ့မပြတ်ရှုမှတ်နေလို့ရှိရဲ့ကိုယ်တွေအားဖြင့်တည်နိုင်ပါတယ်ဉာဏ်ရှိစဉ်တွေလည်းဖြစ်သွားနိုင်ပါတယ်မရှိရင်တော့မတည်ဘူးပေါ့ ရှုလို့ရှိရင်တော့ဒီတရားတွေဟာခုနလေးလက်တဲ့တရားတွေဟာမိမိရဲ့လက်လမ်းမိတရားတွေဆိုတာပေါ့လေလက်လမ်းမိမမှီတဲ့တရားတွေမဟုတ်ဘူးဆိုတာပေါ့လေကောင်းကောင်းကြီးသိလာမှာပါပဲတချို့ကတော့ကြာကြာနေတာစာပြေးလဲမလေးလားကိုယ်တိုင်ကိုယ်ကြရလည်းပဲအာမထုတ်ကရဏမိတ်တကောင်းခေါ်တဲ့ဆရာလည်းပဲမရှား အဲဒီချုပ်ပုဂ္ဂိုလ်တွေရတယ်ယခုခေတ်မှာအားထုတ်လို့မသိနိုင်တော့ပါဘူးလို့ဒီလိုလည်းပဲထင်နေကြပါတယ်အဲဒါကကိုယ်တိုင်ကြည့်ရောက်ရောက်ရှုမှမကြည့်သေးလို့ဆိုတာပါလေအထင်မှားနေတဲ့သဘောပါပဲအထင်နဲ့ပြောရလို့ဟာ အမှန်ရှိသူအမှားလည်းပဲရှိတတ်တာပဲ။ တင်ရကြံပြောညာမနောဆိုတာတင်ရကြံပြောတဲ့ဟာအတိညာကိုယ်ပိုင်တိညာမပါဘူးသဘောမစင်သဘောထားလည်းမစင်ဘူးယုံမှတ်တန်တရားတွေဝင်နေတာပဲကိုယ်ကဘယ်လောက်ပဲပြောပြောယုံမှတ်တန်တရားတွေပဲဒီတရားကိုယုံကြည်လို့လက်တွေ့အားထုတ်လို့မြင်သွားပြီဆိုလို့ရှိရင်မြင်ရမှပြောပဲ ကျုံတဲ့တရားတွေဒီပြတဲ့ပြည့်နေတာခါလဲတွေ့လာတာရှင်းရှင်းရှင်းရှင်းညာလေးတွေလည်းဖြစ်လာတွေ့ရမှာအာထုတ်လို့နီးလိုက်ကြအာထုတ်လို့တကယ်သဘာဝတွေမြင်ပြီဆိုလို့ရှိရင်သူတို့မြင်ရအောင်အမှန်ပြောတာပဲအခုကာလယူစီတွေအာထုတ်တဲ့ပုဂ္ဂိုလ်တွေဓမ္မလည်းအာထုတ်တဲ့ပုဂ္ဂိုလ်တွေသူတို့ကိုယ်တော်လေးတွေပြောလာပြီအာထုတ်လို့မြင်တဲ့နေရာမြင်တာကိုသူတို့ပြောတာအထင်ပြောတာမဟုတ်ဘူး မိယာမှပြောတဲ့အားထုတ်လို့မြင်တဲ့ဟာကိုသူ အမှန်တည်းပြောလာတာဉာဏ်မြင်တော့အတိဉာဏ်ပါတယ်သူကိုယ်ပဲဉာဏ်အတိဉာဏ်ပါတယ်အားထုတ်လို့ကိုယ်ပဲညာအတိညာနဲ့ပြောတဲ့အရာကိုနားထောင်ရတဲ့ပုဂ္ဂိုလ်တွေကဟုတ်မဟုတ်ပါမလားဆိုတော့ဒီလိုမဟုတ်ဘူးယုံကြည်လာတယ်ဒါတကယ်အားထုတ်လို့တကယ်တွေ့တယ်ဟောသူ ပြောတာပဲဆိုတော့ယုံကြည်လာတာအဲ့ဒါမျိုးကိုမှစိတ်ချရတယ်ဆိုတာပေါ့လေ အဲလိုအခြေခံတိရိယာစပြီးတော့နောက်အတိအကျရင့်ကျက်ပြီးတော့တူကြတဲ့အတိတူတွေဖြစ်ကုန်မှာပဲအဲဒါဘုရုကျေးဇူးလဲလို့ဆိုတော့အရှင်ကုလောတရားလိုခဲ့တဲ့နှစ်အနည်းငယ်ကပေါ့လေအမှန်တရားရှာဖွင့်ရနေပြီးတော့ပေါ့လေဒီသတိပဋ္ဌာန်အမှန်တရားတွေ့သွားတော့ဒီဟာလဲဒီတေဝမှာလိုအပ်တာပဲဆိုပြီးတော့ပေါ့လေရှိတဲ့ကခေါင်းဆောင်ပြီးတော့ပေါ့လေအခုလိုဌာနတွေသူဖွင့်တာပဲ ဒါတော့ယုံကြည်တဲ့ပုဂ္ဂိုလ်တွေကလာအထုတ်လို့ရှိရင်ဆယ်ရက်တည်းဆယ်အထုတ်ကြိုးစားအထုတ်လို့ရှိရင်တရားသဘောလေးတွေ့တဲ့သူကတွေ့ပါလေဒီမှာခုလည်းပဲတွေ့လို့ပဲပြောနေကြပါပြီအဲပေါ်ပေါ်ဆဆအထုတ်လို့ရှိရင်တော့မတွေ့ဘူးပေါ့လေဒီမှာလေးလေးဆဆနဲ့သာအထုတ်ယူတည်တည်ရှိဆဆနဲ့သာမယမနာအထုတ်ဘုရားကပမာဒနဲ့အပမာဒနိုင်ရှိပြီးတော့ပြောခဲ့ပါတယ်ဒီမှာ အပ္ပမာဒအများလားရှိနေလို့ရှိရင်ရဲ့အနေနဲ့ကျွေးမှာဝထူးကြလာပါတယ်ဒီမှာခုဆယ်ရက်တတုပ်ရောက်လာတဲ့ပုံကိုယ်တွေလည်းပဲယူတည်တာအထုတ်ကြည့်ပါထူးကြလာပါလိမ့်မယ်ဒီနေ့ကတော့အချိန်ရှိသွားပြီနောက်နေ့ကျမှဘာမှအာမခံချက်မရှိတဲ့ဒီပစ္စည်းလွယ်တဲ့ခန္ဓာကိုယ်ကြီးရတယ်ပြီးတော့ မက်ပုံတွေကရွှေထုတ်ဆိုတဲ့နည်းရပါလိမ့်နှစ်သာရတွေထုတ်ပုံတွေပါလိမ့်စာရုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ဒီနေ့ကတော့တနင်္ဂနွေပြည့်စုံသွားတော့မလို့ဒီမှာပဲရက်ချအောင်စို့